တတပံမောင်မောင်ဝါချစ်စောပါတယ်ရှူသံတော်လေးဗျမန္နာပါအပါတော်ကခါသားလျက်ရှိကြောင်းပါဖရာယနေ့တိုင်တော်ပြည်တော်ချီတော်မူရန်တက်တော်ခေါ်ကြသူရဲ့မိမိယံမန္နာပါဒီနေရာနိုင်ဝါဆံလို့မတော်ကြောင်းပါဖရာ ကျေးမကျွမတိတ်တိတ်နေနင့်အရာလားမှန်ပါဖဏတ်တော်ယူခဲ့မှန်ပါခရားပွဲတော်တရားအရာနဲ့ဖဏတ်တော်အနာထားပါခရားတဲကျေးပြီးပြီးကျွန်းပြီးပြီးနေတာမဟုတ်ဘူးဝင်နှုတ်ခွန်းတော်ပမယ်ထနောက်ဆုတ်ခါစားလာလာကျွမျိုးကျေးမကျွမဒီပါနွားလဲမွေးပြီးတော်မူပါနဲ့မလာပါမောင်တော်သဘောတော်မြတ်ရပါဖရာဟမ်သူကလူရဲ့ချင်းအတူတူပဲ သူကနှစ်ပါးသွားမလို့လမ်းထွင်တာပဲဗျကျုပ်ကလည်းပဲသူ့နှိပ်စက်ရအောင်ဓာတ်ထုတ်ကပေါ်လိုက်မှာပေါ့ဟဲ့တဘာရဟင်မကြီးတော်ရှာကြံခဲ့ပါဆိုတာဘာဖြစ်လို့ခဲမတော်ခေါ်လာရသလဲပဒါတော်မောက်ကျော်စောကားတဲ့ညီဘွားရာသမန်ကြည်တော့နဲ့နှခေါင်းခေါက်လိုက်မယ်ဂျိုးတော့လဲရောလဲဟဲ့အမလေးဗျအမလေးဒီတစ်ခါမှခွတ်တော့တယ်အဲ့တော့တယ်ခွတ်တော့တယ် မကြီးတော့ရှာကြံခဲ့ပါဆိုတာခမတော်ရှားရမလားလို့တုတ်ရွှေသားနဲ့လန်းလန်းအသေးတတ်တော်မတဲ့မကြီးမုံရဲ့ဘယ်တရားမောင်မောင်ပြအတိကျွဲဆိုပါတယ်လေအပင်ရွယ်ကိုငါမယူဘူးကမူလသာညီဓမ္မခံနဲ့ငါဝိရပါတဲ့အတောင်24လရပြီဘွက်ပေါက်သွားတာပဲကွယ် ဟေးမင်းလီရွဲကိုမင်းမယူဘဲနဲ့အသင့်မပိတ်သေးပါဖြစ်လို့ရောက်နေရတယ်ဟေးငဖာဝေးအမလေးကောင်းနိုင်သေးရဲ့လားမေသံဘူးရဲ့တိတိရှားသွားတာဒီလောက်ကြာနေမှတော့ဘလူးကြီးနဲ့လွတ်မှမထင်ဘူးလွတ်မှမထင်ဘူးနော် င်လွဲပါနဲ့သုတိဒေနာမောင်တော်ရဲ့သစ္စာတရားစောင့်စည်းတဲ့မယားဖြစ်ပါတယ်ဖရာဟေးဒါရှင်စောင့်နေနိုင်ဘူးဟေးမင်းမိမရှိတဲ့သရေပါကိုဖောက်မစားဘူးလားစားမလားဟေးမောင်ကာကအမလေးခစ်တာလေးဆိုင်ပါဦးဦးမင်းကျော်ရဲ့ကျွန်တော်မိမတိုင်မင်းမရစီအောင်အိုးဗျမရွှေဦးကိုတို့ဘုံမလေးဝါနှစ်တိုင်းပြန်တော့မလား မင်းနေတပင်ကားကျဲထားတာကျမလည်းမသိဘူးကိုပြောက်ကြီးရဲ့အမလေးထောင်းလဲပုံမောင်မောင်မဲသုံးအတူဆက်ရအနိုင်ယူရတဲ့အတရာပိုလံပြင်းနေငါငါဖင်လံပြေပါတောင်းအောင်မကောင်းတဲ့နာစီအမေမကောင်းတဲ့နာစီတဲ့ ငါနေချဲ့တာတော့ပြောရောနေချဲ့ထားတဲ့ဘူးပေါက်ကြတော့ဒီဘေဒာမတောင်ရေစလာကမထနိုင်ပါပဲလားဟေးငါပြောက်ဝီဟဲ့လေဒီဓာတ်ထုတ်ဘဲတော့သုံးမာတော့နော်ဟေးအမိန်တော်ပါတယ်အမဟုတ်ကဲ့ဟုတ်ကဲ့ဒီရိပစ္စယံကျုံသုံးဌာနဲ့ပောက်ကံရွှေပြည်ကြီးရှင်ဘရင်အောင်ဘူး အမိန်တော်ကပြုလိုက်သည်သာတော်မောင်စိန်ပလင်တင်ခွင်းနာခံရမည်မှာယခုဖြစ်ပွားလျက်ရှိသောစစ်မြေပြင်မှာတန်လိုက်ဖြင့်ပြုလုပ်ထားသော လက်ပစ်ဘုံများကိုပင်လယ်တွင်း၌ကိုယ်တိုင်ဆင်းလို့တလုံးမကြံကောက်ကြီးသကားလာလက်တော်ရောက်ဆဲရမည် ခုနှစ်ရက်လင်တို့မှမဆက်သာနိုင်ခဲ့ပါလင်ဒူလာစွဲ၍ထွက်နေသောလေကောင်းဝတတ်တုံနဲ့နှက်သွင်းစေအမိန်တော်အမလေးဗျ မှန်တာပါနှမလေးနာကူလို့သပါသာတူလို့ထားပါဖယားအမလေးကြောက်ဝင်သေးရဲ့လားဗျာကြက်တဲ့လက်တဲ့အမိန်တော်လိတ်ကဝတ်တတူနဲ့နဲ့သွင်းစီတယ်ဗျာဟုတ်ကဲ့မိလောင်ပေါက်ကဒိုင်းတော်အမလေးမိလောင်ပေါက်ကထွက်ထားတယ်မြင်ဘူးတယ်ချိုးပြဲကမေးတင်တာမမြင်ဘူးလားနော် ခိတ္တာလေးခွဲရတာအငွေတော်မူပါနဲ့ဘုရားနမလေးအရန်သိဖမ်းရင်ဦးတည်ထားပါမယ်ဘုရားအမဲလေးလင်မော်မဲခယူဆိုင်တယ်မရမလို့ကြောက်လာကြည့်ရမဲတစ္ဆကရဲ့သိချာတာသွားပါတော့ဘုရားကျုံဝဲတဲ့ကုန်းဆွဲပြာဒူကျွဲဘယ်ရှိကငယ်အော်စီမောင်ဖာ တော့တယ်။အော်တယောက်တည်းထွက်လာလိုက်တာလူတွေမမြင်လို့တော်ပြီတော့တယ်။ဟောကဲမဲ့သူဒီနေရာကစောင်းပါပဲလေ။ဟေးတာဝတိမာခင်အပါကကျုံတော့စေတမနာသားကိုဗျာ။ငတုမဟာရဲ့ဇေယကြီးအရေးကနတ်သမီးအနှိတ်ဒီကညာအပေါင်းတို့နဲ့ပိုကာတောင်းရာကလူပြေကချင်းကရအမှုပွေပြီးအခင်းအခြေခံတရကကြပြီး ရေနံတက်ကဒုက္ခဒကမမဲလို့မောက်ချတကယ်အစအတင်းမလွဲဆိုတဲ့ကပြောင်းရအောင်ခင်ရဲ့ကလောကင်းအဝယ်လာပြဆောင်ပါသမောညီသေးပြညီသေးညီသေးလွားသေးမပါအော်ကိုရောင်ကိုကညစ်ပတ်သွားနဲ့ဘယ်အညာကတခိုးပထိုးစုတ်တာမိန်တော်မူပါဗျာ မိလိုရဲနဲ့မဲသလားဟုတ်ကဲ့ညူသာမကြီးကပတရားမယွင်းမေဘူးသူသာပတိကတရားမင်းအပါကခြိသာဆုံးအမေခြိသာဆုံးဖြစ်လျက်ကဲအခုမှတော့မလာပါနဲ့တော့ခြိချုပ်နေလို့ပါအာခြိချုပ်လို့လားဟုတ်ကဲ့ခြိချုပ်လို့ရှိရင်လေလွတ်လပ်ရေးပွဲတွေကခြိလေးစားပြီတော့ကွယ်ဟောလွတ်လပ်ရေးပွဲတွေခြိသေးအေးအဲ့ဒါမဝယ်ဘဲနဲ့အလကားအဖြစ်မရဘူးလားခင်ဗျာဟာရတာပေါ့ ရော့စားကြည့်စမ်းရော့ရော့အလကားကျွေးတယ်ပြေးကြပြေးကြမန်ဘယ်နဲ့နေတော့ဟေ့ငါနေပြုတ်ငါမလားဟုတ်တယ်ငါလို့ရှိရင်နှက်ချီးပဲကွယ်နှက်ချီးနာပါစေအဲ့လိုလုပ်ပါဗျာခင်ဗျာ